မနေ့ကမမကနေပြီးတော့ထိုင်ချတဲ့အခါထိုင်နေတဲ့စိတ်အစဉ်စဉ်အကြောင်းလာတရားနဲ့ထိုင်လို့အစဉ်စဉ်အကျိုးယူတရားတွဲရှင်ပြီးတော့စစ်ပုံလေးပေါ့ကြာရစ်လေးပေါ့နမူနာလေးကြာပါ န်းကြီးပြောတာကိုနားထောင်ပြီးတော့ရှင်ရင်ကြည့်လိုက်လို့ရှိရင်ဒီဉာဏ်ဖြစ်ပြီလို့တော့ဒီလိုတော့ဤဆောင်လို့ရတယ်ဒီလိုမှလို့ရှိရင်ဒီလိုကြောက်ကြွစေဖြစ်စဉ်လေးကိုယ်တိုင်ကြည့်နိုင်တယ်ဆိုတာပေါ့လေနမူနာလေးကိုထုတ်ပြရအောင်အကျင့်ဆုံးပြရမယ်ဆိုလို့ရှိရင်အများကြီးကြည့်ရခြင်းရှိပါတယ်နမူနာတော့ပဲဒီနေ့ မနေ့ကစိတ်ဟုသောအကြောင်းကြောင့်ရုပ်ဖြစ်ကိုရုပ်အကျိုးတရားဖြစ်ကိုဒီနေ့စိတ်ဟုသောအကြောင်းကြောင့်စိတ်အကျိုးတရားဖြစ်ကိုပေါ့လေဒါလည်းအမြတ်ပဲပြောပါပါအသေးစိတ်တော့ပြောလို့မရဘူးအခုဘုရားပြောတာကိုယောဂီနားရမှာရောက်တယ်ကနိုင်တယ်ဣတန်လေးကြားနေတယ် ဒီအတန်ကနားထဲမှာရောက်နေပြီမလို့နားထဲရောက်နေတဲ့အတန်ကြီးစိတ်ကဥမဥမဆဲနေရှိရင်စိတ်ကြားဥမဆဲနေရှိရင်ကြောင်တောင်မကြားပဲလည်းဖြစ်တတ်ပါတယ်ဒါအမှန်တရားရှားပါတယ်ကွာဒီတော့ အပန်းကလည်းပဲနားရည်ကြီးရောက်လာပြီနားရည်တိုက်ခတ်လာတဲ့အစာကြီးလည်းစိတ်ကအများကြီးလှည့်ပြီဆိုလို့ရှိရင်တော့စัจจิစိတ်ကလေးဖြစ်တော့တာလေစိတ်ကလေးလှည့်လိုက်တဲ့စိတ်ကလေးကိုတော့မနစိကာတော့ခေါ်ပါတယ်စိတ်မနစိကာကနာဟုသောအကြောင်းကြောင့်စัจจิရဲ့စိတ်အရှင်တွေပေါ့လေအကျိုးအကျိုး စိတ်အစဉ်ကြီးရှိတာလည်းမှန်တယ်ပေါ့ယချစေခဏ၌နာစီပိတ်ခတ်ပေါ်လာသည့်အတန်ကြီးစိတ်ဥထဲသွားတာကအကြောင်းလန်တရားစက္ကစက္ကကြာတိတွေကအကျိုးလန်တရားဟုတ်အဲ့ဒါဟာအကြောင်းမဲ့မဟုတ် မဟာသမာကြီးကဖန်ဆင်းတာလည်းမဟုတ်ဖန်ဆင်းခံမဟုတ်ပါဘူးပေါ်တာအကြောင်းကျိုးတာဟုတ်တယ်အဲဒီကြောင်းကျိုးပေါ်တဲ့အခါကုသိုလ်တိခါနေရရှုလို့နောက်သောအကြောင်းကြောင့်နောက်သောအကျိုးတရားတွေဒီပေါ်လေးစိတ်သာကြိုက်ပြီးတော့ဆရာစိတ်ရှိတဲ့အခါမှာဆွေးမြေ့စွာမှတ်မိပြီဆိုလို့ရှိရင် အဲ့ဒီပေါ်စိတ်ဆိုင်ကျသွားတဲ့အခါခဏိကတမကြီးပြေဝသွားတဲ့အခါမှာဒီအကြောင်းဒီအကျိုးဖြစ်တယ်ဆိုတာပေါ့လေကိုယ်လည်းကြည့်တော့တာပါပဲကြောင့်ကျိုးပေါ်စေမှာရှိမှတော့မဝေခွဲဆိုင်ဘူးမဝေခွဲနိုင်တယ်ဆိုတာကြောင့်လည်းကျိုးဆက်ဆက်ပုံကိုလက်မခံနိုင်ရတာပေါ့လေအတိမပြုတ်နိုင်ရတာ ဆုံးဖြတ်ချက်မကြခင်ရတာဒုလောဒုလောနဲ့ပေါ့ဖြစ်နေကြတော့တန်တရားလို့လည်းခေါ်ပါတယ်စဉ္စီကိစ္စလို့လည်းခေါ်ပါတယ်အခုရှုမှတ်ဆဲမှာနာဟုသောကြောင့်ကြောင့်နာအကျိုးတရားဖြစ်ပုံလေးထိတ်တိုက်ရှင်းရှင်းသိသွားပြီဆိုလို့ရှိရင်အကြောင်းနဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာပဲဒီသာတိရဲ့စိတ်ဆင်းရဲ ဒီလိုကြောက်တဲ့ဖြစ်တဲ့နေရာမှာလည်းပဲနာရှိနာနာထဲမှာအတန်တိုက်ခတ်ပေါ်တော့စိတ်တိုက်ခတ်ပေါ်တဲ့အတန်ကြီးစိတ်ကရောက်သွားလို့စိတ်ဥရဖက်သွားလို့တိတိနေတာပဲဆိုတာပေါ့လေသူ့အကြောင်းနဲ့သူ့အကျိုးကောင်းကောင်းကြီးနားလည်တော့ရှင်းရှင်းကြီးနားလည်တော့ပါပဲအဲဒါလည်းပဲနာနေရွယ်ပြပြီးတော့ရှိတော့ ပစ္စုပန်ကြာရပါလို့ရှင်းရှင်းလင်းပြီးတော့အတိတ်ကလည်းပဲဒီလိုပဲနောက်သောအကြောင်းကြောင့်လာအကျိုးတရားတွေဖြစ်ခဲ့ပြီနောက်လည်းပဲဒီလိုပဲဖြစ်ဥပ္ပါပဲကိုယ်တဏ္ဍာမှာဒီလိုရှင်းတယ်လို့သူတော်ရဲ့တဏ္ဍာမှာလည်းဒီတိုင်းကြီးပဲဆိုတာပေါ့လေဘဝဝတ်နိုင်မှုအတီလက်မခံနိုင်အတီမပြုတ်နိုင်မှုအဲ့ဒါကြီးအရှင်းသွားတယ်တန်ရှင်းသွားတယ် ဟုတ်အဲဒါလည်းပဲနာဟုသောကြောင့်နာကျိုးတရားဖြစ်ပုံပေါ်မှာစိတ်လမ်းကြောင်းတည့်ပြီးတော့ပုံစံပန်းစံဖြစ်သွားတဲ့သဘောပါပဲအဲဒါလည်းအတ္တသမ္မာပရိသီတစ်ခုပါပဲခုလိုကြားစေကာလမှာအတန်ကမိမိဝိကျင်မှာရှိနေပြီလေလို့ အတန်ကြီးစင်စားဥလှဲ့မှကြာတိမှုဖြစ်ရသလိုထို့တူပဲမိမိရဲ့ဝိကျင်မှာမြည်စရာရှင်းခြူဆိုင်စရာအနတ်ပြီးတော့စားစရာအရသာထိတွေ့စရာပေါ့လေထိတွေ့စရာတော့ကိုယ်ရဲ့မှာတော့ပြည့်လာပါပဲစိတ်ကူးရရအာယုံလက်ကိုယ်ရုံဝိုးပြင်မှာရှိနေတာပဲဟုတ် အတိတ်ကအာယုန်တွေရောနောက်အနာဂတ်စီရောမှပြီးတော့စိတ်ကူးနဲ့ယူရတဲ့အာယုန်တွေရောစိတ်ကူးတရားကြံရတဲ့အခါမှာဆိုလို့ရှိရင်အမှန်တရားတယ်ဘလောက်ပဲဝိပင်မှာနီးနီးကပ်ကပ်နဲ့အာယုန်တွေကဝိုင်းနေနေမယ်လို့အဲ့ဒီအာယုန်ကြီးစိတ်ကလှဲ့သွားမှညာဥလှဲ့သွားမှနှလုံးသွင်းရှိပါမှ မြင်သည့်စိတ်အစဉ်ကြားသိတဲ့အစိတ်အဲနံသိတဲ့စိတ်အစဉ်ဘုရားသာသိတဲ့စိတ်အစဉ်သိကြည့်တဲ့စိတ်အစဉ်စိတ်ကူးစေစားကြံနေတဲ့စိတ်အစဉ်ရှင်းနိုင်တယ်ဆိုတာလည်းပဲနာဟုသောအကြောင်းနာအကျိုးတရားဖြစ်ပုံတွေပါပဲအဲဒီလိုဖြစ်ပုံတွေတော့အသေးသေးကိုပြောတာကိုပုံစံပြလောက်တာပါပဲဖြစ်ဆက်လိုက်ပြီးတော့ရှုလို့ရှိရင် အဲ့ဒီဖြစ်ဆဲမှာနန္တဘာဝယုတ်တဘာဝအကြောင်းတဘာဝအကျိုးတဘာဝတွေကိုယ်တိုင်ကြည့်ပြီးဆိုဆိုကြည့်ရတတ်ပါတယ်။ဘုန်းကြီးတို့ပြောနေရအချင်းချုပ်ဖြစ်ပါပဲ။ဘာမှအဲဆိုဆိုရှိရှိမရှိပါဘူး။ကိုယ်တိုင်အားထုတ်ကြည့်လို့ရှိရင်တော့သိလာပါပါပဲ။အာယုရဲ့ဆိုင်ရာဒေါ်ရနဲ့ အခန္ဓာတော်ကအတိတ်ကအာယုဒါတော့တိုက်ခါပြီးတော့ပေါ်နေနေလို့ခုနဆရာတော်ကမှပေါ်လာတဲ့အာယုကြီးကိုစိတ်ကိုပဲ့ကင်ပြီးတော့တဲ့သွားပါတယ်အဲ့ဒီစိတ်ကဆိုင်သွားပဲ့ကင်မှုမနစိကတာမရှိဘူးဆိုလို့ရှိရင်တော့ တခြားတစ်ပါးချော်သွားတာပဲသိရတော့ဆရာသွားကအကြည့်တက်လည်းရှိနေတာပဲခန္ဓာတိုက်တာလည်းရှိနေတာပဲဒါပေမဲ့လို့အဲ့ဒီဒီတက်တော်မကြီးရောက်အောင်လို့ပဲကံကိုမရှိဘူးဆိုလို့ရှိရင်စိတ်ကအယူဆိုင်ကိုဆိုင်ကိုဆိုင်တော့ကြောင်တော်မမြင်ရတာကြောင်တော်မကြားရတာကြောင်တော်အနမရတာကြောင်တော်အရတာမသိတာ တရားတစ်ပါးစဉ်းစားလို့ဝါသာဝါနေတာဘာရတာမှမသိဘူးလို့ပေါ့လေကြောင်တော့အထီးတွေ့မသိတာအဲဒါကြီးရှိပါတယ်တမန်အဲဒါကြီးနဲ့တိုက်ဆိုင်ပြီးဒီကမနစိကာရဆိုတာကအာယုတိတိရအောင်တနည်းအားဖြင့်ဆိုင်ရာဒွါရမှာပေါ်လာတဲ့အာရုံစီအတိစိတ်ကတက်တက်မှကြီးတိအောင်လို့ပဲ့ကန်ကြီးတဲ့သဘောပဲဆိုတာပဲ့မရှိရင်လေဟာထိုးရင်ထိုးတာပဲရင်းရင်းထိုးရင်ထိုးတာပဲတမန် တဲ့တွေပြည့်ခံတဲ့ခါတော့ကိုညှော်မှန်းတဲ့ကြီးဆိုင်သွားတာပဲတရားထုတ်တဲ့ခါမှလည်းပဲအဲ့ဒီမနစိကာကကြီးပြီးတတ်တတ်ပါလားချိန်ကမကိုက်စိတ်အားမဆိုင်ဟုတ်အဲ့ဒီလိုဆိုလို့ရှိရင်အာယုန်နဲ့လည်းမတည့်ဘူးချိန်ပြီးတာမရှိတော့ အာမဆိုင်တော့ရှုခွင့်အာရုံစိတ်ကမရောက်ဘူးတကယ်လို့စိတ်အာယုံတိတော်မှပြီးပြီးပြင်းပြင်းရှိဘူးဒါကြောင့်ရှိတော့အရှင်းလည်းမတိတော့ဘူးပြည့်ရပေါ်ပါပဲကြာလာတော့တင်းနေတာပဲစိတ်ကတခါတခါလဲအာဆိုင်ဟုလွန်ကဲတော့ချိန်ရွယ်ဖို့မရှိဘူးဆိုလို့ရှိရင်ချိန်ဖို့နည်းနေလို့ရှိရင်သူက လွန်သွားတယ်လွဲသွားတယ်ကြော်သွားတယ်အတကုလဲနေလို့ရှိရင်လည်းပဲရှိခွင့်အာရုံလို့မမှီဘူးတစ်ဖက်ကတော့ချိန်တော့ချိန်ပေးနေတာပဲဟုတ်အဲ့ဒါလေးရှိပါတယ်ဒီတော့ချိန်သားတဲ့စိတ်အားစိတ်ဒီနှမျိုးညီမျှတဲ့ဖြစ်ရေးပါကြည့်ပေးတဲ့သဘောလေး ။ဒီခါတော့အဆိုင်ဝင်ရသွားတယ်လွန်သွားတယ်။အဆိုင်ဝင်နေပြီးတော့မမှီဘူး။ချိန်မှုစူးစိုက်မှုမရှိလို့အာယုပိကတော့မတည်တာ။ဆိုနည်းနည်းလေးတော့စူးစိုက်နိုင်မယ်။အလောတော်လေးစူးစိုက်နိုင်တယ်ဆိုတာပေါ့လေ။ကိုယ်စိတ်ကိုဆက်ဆာပြီးတော့ပေါ့လေ။အလောတော်ပြောပြည့်ပြီးတဲ့သဘောလေးအဲ့ဒါလေးရှိပါတယ်။ပြည့်ပြီးလို့ညီသွားပြီဆိုလို့ရှိရင်ဒီသက္ကာကြီး အာယုရှိတော့တာပဲကုတီတော့မှတ်တဲ့အာယုဒီကကရှိတော့တာပဲအဲဒါလည်းပဲရောမနစီကတော့ကြောင့်အာယုဒီကကပြီးရတဲ့သဘောကြီးပါပဲအဲ့ဒီခါမှာတော့ယောနိသမနစီကရခေါ်တယ်စိတ်လမ်းကြောင်းမှန်မှန်ပေါ့လေရှိသေးတာတဲ့သူတို့ရဲ့ တရားရှိမှတ်တဲ့ယောဂီပုဂ္ဂိုလ်မှာကြုံရဆုံးရတဲ့အာရုံနဲ့ဆက်ပြီးတော့မက်ဆေရာအိတ်ဆာရုံနဲ့တွေ့တယ်ပဲမမဲ့ဖို့လောဘမရှိရအောင်မျက်စိအာရုံနဲ့ဆုံးပဲလို့ရက်ဖို့ဒေါသမရှိရအောင်ပိုက်ရှင်းတဲ့စိတ်ကြီးကြီးရဲ့သူတို့ဖြင့်အတိညာပါတဲ့စိတ်ကြီးကြီးရဲ့ဖြစ်ဖို့ရာအချက်၄ချက်ရှိပါတယ်သတိအချက်၄ချက် ဘုဒ္ဓတာအစီအပေါ်တစ်ဆယ်ဒီလိုပြောရတာပေါ့အဲ့ဒီအစီအလေးကတော့တိနိယမိတာကိန်းဒီတမချက်နိပရိနာမိတာကြောင်းလည်းသိချက်သုံးသမှုရာစရိတရှင်းနေတော့စိတ်ရှင်လေးတွေဆက်ဆက်ပြီးတော့အလေးချင်းပြုဖို့ ဝနာအထုတဲ့အခါမှာရှိဘာဝနာစိတ်ရှင်လောက်ဘာဝနာစိတ်ရှင်ပေါ့အစဉ်စဉ်အစဉ်စဉ်တခါတည်းဆက်ဆက်ပြီးတော့တိုးတိုးတိုးပြီးတော့မြင့်မြင့်ပြီးတော့တက်တက်သွားတာပေါ့သမုဒ္ဒသမုဒ္ဒစိတခေါ်ရတယ်လေအာဟုจิตနှလုံးသွင်းတဲ့ဟောအဲဒီအချက်လေးတွေအရာ လောဘကိစ္စအာရုံနဲ့ကြုံပြီပဲလို့လောဘမဖြစ်ဖဲနဲ့တရှိတဲ့ကုသိုလ်စိတ်အရှင်ကိုဖြစ်သွားတာလေဒေါသကိစ္စအာရုံနဲ့ဆုံးပြီပဲလို့ဒေါသမဖြစ်ဖဲနဲ့ဒေါသကင်းတဲ့တရှိတဲ့စိတ်ကြီးဖြစ်သွားတာလေးပါလေပြည့်စုံတဲ့သူရှိပါတယ်အဲဒါတရားထုတ်တဲ့ယောဂီများအဲ့ဒီအရှင်လေးနဲ့ကြိုက်ပြီးတော့အမှတ်ကြီးကောင်းသွားတဲ့အခါ အထူးသဖြင့်ရှုပွင့်အာယုံရဲ့အဲပိုင်ပိုင်နိုင်နိုင်မိတော့အာယုံလေးကိုပေါ်ပြီးတော့ပြောက်သွားတာလေးတွေရှိတည်တဲ့အစိတ်ကလေးတွေလည်းပဲပေါ်ပြီးတော့ပြောက်သွားပုံလေးတွေအာယုံနဲ့အသည့်တွဲရတွဲပြောက်သွားပုံလေးတွေ့ပြီးဆိုလို့ရှိရင်ရှုပြီးတဲ့အာယုံကဘာလဲလောဘမရှိဘူး မျက်စိရနဲ့တွေ့လည်းလောဘမဖြစ်မျက်စိရနဲ့တွေ့လည်းဒေါသမဖြစ်ဒီနည်းရှိမှတ်တဲ့စိတ်ကလေးပေါ်မှာလည်းပဲအမျိုးမျိုးပြောင်းလဲပြည့်စည်သွားပြီမယ်လို့ဝင်လာလည်းမရှိဝင်လာလည်းမရှိအတိညာနေတော့ဖြစ်နေပုံလေးရတိတ်အောင်စရာကောင်းလာတယ်အဲ့ဒါလေးဒီနေ့ဘုဒ္ဓဖြစ်စာရင်းနဲ့လက်ပြီးပေါင်းစပ်ပြီးတော့ရှင်းပြပါမယ် အဲ့ဒီ၄မျိုးတွေကအချက်၄ချက်ထဲကပထမအချက်ကဇာတောကဝင်ပြီးတော့စိတ်ဆုပ်ရှားစရာအာယုန်လေးနဲ့ဘယ်တော့ပဲဆုံပြီးပြီမယ်လို့တန်ရှင်းတဲ့ကုသိုလ်စိတ်ကြီးကြီးကိုဖြစ်စေမယ်ဆိုတဲ့ကိန်းဒီသတ်မှတ်ချက်ထားရတယ်ယောဂီရဲ့ဒီတိုင်းပါပဲဟုတ်ဘာအာယုန်ပေါ်ပေါ်ပေါ်ရအာယုန်ပေါ်ပါ လောဘဖြစ်ကြအောင်ပဲပေါ်ပေါ်ဒေါသဖြစ်ကြအောင်ပဲပေါ်ပေါ်အိဋ္ဌာယုံပဲပေါ်ပေါ်အနိဋ္ဌာယုံပဲပေါ်ပေါ်ဘာပဲပေါ်ပေါ်ပေါ့လေကုသိုလ်စိတ်တွေပဲဖြစ်စီမယ်ဆိုတဲ့ဂိတ်တွေတတ်မှတ်ချက်ပေါ့လေထားရင်တတ်မှတ်ချက်အတိုင်းအများအားဖြင့်ဖြစ်တတ်ပါတယ်။နောက်ညာဏီတော်ရင့်တော်ရဲ့အခါကျတော့အစပိုင်းမှာဘယ်တော်တော်လေးကိုပဲကောက်လာတတ်ပါတယ် ညာရင်သွားတဲ့ခါကျအထူးပြောကြရှိတော့ဘူးကွာဟုတ်သူယောဂီတွေတရားထုတ်တဲ့ခါထိုင်နေတဲ့ခါမှလည်းအမှန်မလို့ရှိရဘူးဟုတ်ဆိုင်ရမထားတဲ့ခါလည်းအမှန်မလို့ရှိရဘူးရှိရကြောက်တဲ့ခါလည်းအမှန်မလို့ရှိရဘူးကိုယ်တဲ့ခါစောင်းတဲ့ခါငဲတဲ့ခါစသည်ပေါ့မြင်နေကြတဲ့နားနဲ့စားတဲ့ခါအမှန်မလို့ရှိရဘူးဆိုတဲ့အနေနဲ့ကိန်းတင်ရဲ့စိတ်ကိုဟောလိတတ်မှတ်လိုက်ရတယ်စိတ်တတ်မှတ်လို့ရှိရဲ့ သတ်မှတ်ချက်အတိုင်းပါလေနောက်ပိုင်းကတရှိတဲ့စိတ်ကြီးအရှင်ရတတ်ပါလေကိုယ်နောက်ပိုင်းကြလို့ရှိရင်တရှိတဲ့စိတ်ကြီးရဲ့စက္ကစီကတဝနေတာအောင်းကောင်းလောက်ဖြစ်တတ်ပါလေဒီလိုပြင်းပြင်းသတ်မှတ်လိုက်တော့ဘာကြီးကြီးရှိတယ်လဲဆိုတော့ပေါ်တိုင်းအာယုကိုပေါ်မှာမိမိရရမှတ်သိနိုင်ဖို့ရအတွက် မိတဲ့သဘောပေါ့ချတဲ့သဘောပေါ့လေမှတ်ရမယ်ကိုယ်တာကိုမလစ်ရှင်းတဲ့သဘောပေါ့လေအပမာဒကြီးဖြစ်လာတာများတယ်အပမာဒဆိုတော့တတိပါပဲလေတတိနဲ့မကွေမကွာနေတာပဲအဲ့ဒါကြီးအရှင်များလာတယ်အဲ့ဒါဖြစ်ရှိတယ်ဒါကြောင့်စိတ်ကိုတတ်တတ်ထားဖို့သိရရှိပါတယ်ဟုတ်ပရိနာမိတဆိုတဲ့သဘောကတော့ ပြောင်းလဲတဲ့သဘောပါပဲလောဘတစ်သောတာဖြစ်เสียအောင်တစ်ခုမှစိတ်ကဆိုင်ရတော့တနှုတ်လုံးနဲ့လောဘတွေမပြီးဘူးစိတ်ကစိတ်ကသွားနေသောတာဖြစ်တာအောင်နဲ့အာယုစိတ်ကရောက်သွားပြီဆိုလို့ဒီတမြအဲတနှုတ်လုံးနဲ့မပြီးဘူးပေါ့လေသမြုပ်မြုပ်နဲ့လောဘတွေပြီးနိုင်မဆုံးနိုင်တော့ဘူး အဲ့ဒါမဆုံးမြောင်ဖြစ်နေလို့ရှိရင်စိတ်ကိုကောင်းတဲ့အာရုံကြီးကြောင်းလဲပလိုက်ပါတဲ့တော်ပါတော်တော့မဖြစ်နိုင်ရအာရုံကြီးကြောင်းလဲပလိုက်ပါတဲ့လို့ဆိုပါတယ်တရားအထုတ်ဆက်ပါတော့စိတ်တွေကမကောင်းတဲ့အာရုံကြီးရောက်သွားလို့ရှိရင်မှတ်ရတာနဲ့မပြောက်ဘူးဆိုရင်တော့မှတ်တော့မှတ်ရတာပဲလိုက်ပြီးတော့မှတ်လို့ဒီမတရှိတဲ့စိတ်ရှင်မပြတ်ဘူးဆိုလို့ရှိရင်တော့ဖြတ်ပလိုက် အဲ့ဒီအာယုံကနေစိတ်ကိုဆွဲယူပြီးတော့ကိုမှတ်နေကြအာယုံကြီးအရောက်ကျင်ပို့လိုက်ခါတိုင်းနဲ့ပို့ပြီးတော့စိတ်အဆိုင်ကိုရှင်းလိုက်ကြရင်အဲနှုတ်တင်ပြီးတော့ပတ်ပေးတော့တယ်အဲ့ဒါဟာပြောင်းလဲတဲ့သဘောပါပဲအဲ့ဒီပြောင်းလဲလို့ရှိရင်လည်းပဲဖတ်ရှင်းတဲ့စိတ်ကြီးဖြစ်တတ်ပါတယ်လို့ဆိုပါတယ် တတိယတော့သမုဒ္ဒစရိတဆိုတာအခုဘာဝလာတရားအထုတ်တဲ့ပုဂ္ဂိုလ်အထူးသဖြင့်ပရိစ္ဆာဘာဝလာတရားအထုတ်တဲ့ပုဂ္ဂိုလ်ဟာသိပြီးတော့သက်ဆိုင်ပါလားဟွန်းသိရကလို့တဲ့အချိန်ကစပြီးတော့ဗောလေသိရဝင်ပြန်ပြီးတော့ပြောတဲ့ဒီဒီအတွက်မှာဓဝါ၆ပါးကစိတ်တည်းအာယုန်တွေဗောလေ ပေါ်တရားအာယုန်ဒီပါပဲပေါ်ဖို့ဖြစ်တိုင်းမရှိသတိပြုစောင့်မှုအစဉ်ထားဆိုတဲ့အတိုင်းပါလေဒီကောလည်းတတ္တတရားရှိဆန္ဒလည်းကျင်းပြစိတ်သားကြိုက်စိတ်အားဆက်ခြင်းစိတ်ဆွမ်းအားတွေလည်းပဲပါစိတ်ကံနဲ့မပြတ်ပါနေပြီဆိုလို့ရှိရင်တတိနဲ့သမာဓိကတော့ဖြစ်လာတော့တာပဲအဲ့ဒီနောက်ပိုင်းမှာလည်းပဲဘာလို့မှစိတ်နဲ့တည့်ပြီးတော့အတိအရလည်းဖြစ်လာတော့တာပဲ အဲဒီလိုအတိဖြစ်ရေးအတွက်ပฏิအတိဖြစ်ရေးအတွက်ရှေ့ပိုင်းကပေါ်လို့အထုတ်ဖို့တွေဟာဘာဝနာစိတ်တွေဟာရှေ့နဲ့နောက်ဆက်ဆက်နေရတယ်ကြက်ချကြက်ချလို့သိရှိရဘူးရဏရဏလည်းမပြီးရဘူးရှေ့ပြောတဲ့နောက်ရှားဟာအခါတည်းကဟိုအဝတ်စားရမှာ ချုပ်ရိုးချောင်းလေးတွေကိုပေါ့လေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတဲ့ခါကျစီတန်းပြီးတော့ခါကျညီညာညာလေးသွားပါပန့်ရှင်းတဲ့ကုသိုလ်လုပ်ငန်းမှာဆိုလို့ရှိရင်အဲ့ဒီလိုပဲစိတ်ကလေးတွေဟာစိတ်ချိုရောဆိုးရောလေးတွေကတန်းပြီးတော့ခါကျသွားတာဟုတ်အဲ့ဒါလိကျိုးရတာပဲအဲ့ဒီအလေးကျင့်လုပ်တဲ့သဘောဟာတူတာစိတ်ကခေါ်လိကျိုးမှများတဲ့ခါကျတော့နောက် မှတ်ကလေးတွေရှိနေတော့ဆက်ဆက်ပြီးတော့ပေါ့လေအလီတော့အလီကောင်းနေဖြစ်လာတာပါပဲအထက်ပိုင်းဥပဒနာဉာဏ်ကြီးရောက်တဲ့အခါကျတော့တင်မင်စိတ်ကိုလောဘဒေါသဖြစ်ပြအာဝီပို့ထုတ်ကြည့်တာတော့မှမတော်ပဲနဲ့ပြန်ပြန်ပြီးတော့ကမ်းနေတာတမာရဲစပရိညာဆွဲလို့ရှိရင်ကမ်းနေတယ်လွတ်လိုက်တာနဲ့ပြန်ပြီးတော့သူ့နေရာပြန်ရောက်သွားတာဒီလိုမျိုးပဲပူမင်းဆိုတဲ့လက်နဲ့လိုပဲဒီဘက်ကိုပြည့်လိုက်တဲ့အခါ ပြစ်တင်ပြီးပြန်ပြီးတော့လာတာပဲကမှအဲဒီခါကျတော့အလုံးကိုသိရှားပါတယ်သုံးတာသတိတရားပါလေဘာဝနာစိတ်ကြီးရှင်းတဲ့နောက်ဆက်ဆက်အောင်ပေါ့လေအလေးကျင်များလို့တော်တော်လေးဘာဝနာစိတ်အရှင်တက်လာပြီးအားကြီးကောင်းလာပြီဆိုလို့ရှိရင်တိတ်ကိုအာဝဝယ်ကောင်းလောက်အောင်လို့ပဲဘာဝနာစွာတွေကောင်းလာတတ်ပါတယ်ဘာဝနာကုသိုလ်စိတ်အရှင်လေးစက်ကစက်ကဆင်းပြီးတော့တိတ်ချေရှာတတ်ပါတယ် ရှေ့ကလိုးတာနဲ့ဆက်ကလေးဆိုခါတဲ့အမှတ်ကောက်ကန်လိုက်တာပဲကွာနောက်အိယာဝင်တဲ့အခါအိပ်ကျော်သွားတဲ့အစီအမှတ်ကပါသွားတာပဲအမှန်တရားထူးကြပါလေအဲဒါကတော့သဘုဒ္ဓကျရိတခေါ်ပါလေနောက်ဆုံးကတော့အာဘူးจิตတာအာဘူးจิตဆိုတာနှလုံးသားစိတ်နှလုံးသားပေါ့စိတ်လမ်းချောက်အောင်တဲ့တူဖို့ စိတ်ကိုပဲ့ကြိုင်ပေးဖို့ဒီမောင်းတဲ့ခါကျတော့သူ့ရင်ကြောအတိုင်းလိုက်ပြီးတော့ဒီကအထိန်လက်ကင်တဲ့ဘောလေးထိန်ပြီးတဲ့သဘောပါပဲ့ပြီးတဲ့သဘောပါအဲဒီပါဟုတ်အဲတော့စိတ်လမ်းကြောင်းကြီးတိုင်း၆ရောက်ပေါ်လေဒီစိတ်ရင်ကြောကြီးတိုင်းလိုက်မယ်ဆိုတာပါလေစိတ်လမ်းကြောင်းကပြေဖြည်ပြီးတော့ပေါ်လေမဖြစ်เสียဘူးပေါ့ တာပေါ့အဲ့ဒီလိုစိတ်ကိုဟိုတဲ့တွေ့လေးရပါတယ်စိတ်ဖြောက်တွေ့လေးရပါတယ်ရှင်နဲ့ကြီးတော့တဲ့ခါကျတော့ရှင်ဥစွာရှင်ကျော်ဟောကာရှိနေလို့ပေါ့ကိုရောက်လွယ်ပြီးဥတည်ပြီးတော့အဲ့ဒီရှင်ကျော်တိုင်းသွားတာအဲ့ဒီစိတ်ရှင်ကျော်အတိုင်းပေါ့လေတဏှာရှင်ရှင်ဖြစ်စီပဲဆိုတာပေါ့လေ နှလုံးသွင်းတဲ့သဘောစိတ်ပဲ့ကိုင်တဲ့သဘောပါပဲကွာအဲ့ဒါရှိရတယ်အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဖားတွေဟာပုံမှန်ဖြစ်လာတတ်တယ်ကာမောင်းတဲ့အခါမှာပဲ့ကိုတိုင်ပြီးတော့ရင်ကျော်တိုင်ရင်စီကားတိုင်နှုံးဟမှနဲ့တွားနေလို့ရှိရင်ကတ္တညုံဖြစ်တယ်လို့ပြောတယ်အကွေအကောင်လေးတွေမှာလည်းစိတ်ဆက်ရှင်လျှော့ပြီးတော့တတိသာအခု ဆက်ပြောက်ရောက်တဲ့ခါကျတော့ဒီစိတ်ကြရင်သဘာဝမိဘကြရင်ဆက်ရှင်သောသတိထားမိမိကြရင်ရအဖက်ဖက်ကပေါ့လေအဲ့ဒါလိုအထူးသတိထားပြီးတော့ပဲ့ကန်ကြည့်နေလို့ရှိရင်ရင်ဟာစိတ်ခဲရင်တိုင်းမှုမရှိကြလို့ပေါ့လေစိတ်မှာလည်းပဲမိုင်းအဖြစ်ချင်းဆိုလို့ဖြစ်နိုင်ပါဘူးကွာအဲ့ဒါလေးအဲ့ဒါဘယ်လိုပုံကူမျိုးတွေမှာဘာတွေပြည့်စုံဖြစ်တတ်တယ်လို့ဆိုတော့အခုခွန်ကြီးတို့ ဆရာဟောတိုင်ရှင်ပြနေတဲ့သပ္ပတ္တိ14ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာအဲဒီအာဘူးရှိတာဆိုတာပေါ့လေစိတ်နှလုံးသားဖြောက်မှုတွေပေါ့လေစိတ်ကောင်းစလုံးကောင်းတွေဖြစ်ဖို့ရတာတတ်ပါတယ်စေတာကတော့ရှိရှိသောဘဝကကောင်းလာပြီးကောင်းကျိုးရတတ်တယ်ဆိုးတာပြီးဆိုးရတတ်တယ် မကောင်းကံကဆိုကြကောင်းကံကကောင်းကျိုးပြည့်တတ်တယ်ဆိုတဲ့အခြေခံအသိစိတ်ကရှိပြီးတော့အတိညာပါတဲ့သိညာနဲ့တွဲရှင်တဲ့စိတ်နဲ့သရှိတဲ့ကုသိုလ်တွေဟောလို့ရှိဦးတယ်အဲဒီရှိဦးတဲ့ကုသိုလ်ကအဲဒီကုသိုလ်ရှိဦးတဲ့ပုဂ္ဂိုလ်ကိုအမျိုးသားပဲဆိုအမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုပါဘူး ကုသိုလ်ကောင်းမှုပြုတဲ့နေရာဌာနဘုရားအဆုံးမထုံးကားတဲ့နေရာဌာနအထူးသဖြင့်အခုလိုတရားနာမိတ်တာပေါ့လေဒေသနာနည်းတိုင်းသိသမောနာတရားတွေမြင်ကြားနိုင်တဲ့နေရာဌာနမျိုးပေါ့လေအဲ့ဒီနေရာဌာနမျိုးရောက်ဖို့ပြလိုက်တော့တာပဲတင့်တဲ့နေရာရောက်သွားပြီအဲ့ဒီနေရာရောက်သွားပြီဆိုလို့ရှိရင်အဲ့ဒီနေရာမှာရှိတဲ့ကလျာဏမိတ်တာတွေနဲ့ဆုံပြီး မြတ်သောဘိက္ခာတွေဆုံလာပြီးပုဂ္ဂိုလ်ကြီးခံကပုဂ္ဂိုလ်ကိုပြုပြင်တဲ့နည်းတွေထပ်ဆံပြီးတော့ရပြီ။သတ္တတရားတွေဖြစ်ပြီးသဘောကညာတွေဖြစ်ပြီးကိုယ့်ကိုယ်ကိုပြုပြင်ပြီးအတ္တသမပတိကြီးစာဝေဓမ္မအဲဒီလိုပုဂ္ဂိုလ်သဗ္ဗတု၁၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင် အများအားဖြင့်စိတ်ထားဆောင်တတ်ပါလေ။ကောက်ကောက်ကိုယ်ကိုယ်နဲ့မယုံမသားအဲ့ဒါလည်းမရှိတတ်ပါဘူး။အဲ့ဒါကတော့နောက်ဆုံးစိတ်နှလုံးသားဖြောက်ခြင်းတဲ့အတွက်ပဲ့ကင်ကောင်းတဲ့အတွက်ဒီလောဘဒေါသဥရှိတဲ့စိတ်အကုသိုလ်စိတ်မဖြစ်ဘဲနဲ့အများအားဖြင့်ကုသိုလ်စိတ်ဖြစ်ပေါ်လေးတွေပါပဲ။ အခုဒီနေ့ကတော့စိတ်ဟူသောအကြောင်းကြောင့်စိတ်အကျိုးတရားဖြစ်ပုံလေးတွေပေါ့လေ။အာရုံနဲ့မှစိတ်နဲ့တဲ့အောင်ပေါ့လေ။ချိန်ရွယ်မှုအရာပေါ့လေ။ဟိဟိပေးတဲ့ယောနိသမဏစိကာကအဲ့ဒါလေးတွေကြောင့်ဘာဝနာစိတ်အစဉ်ကြီးရှိနေတော့ဆက်ဆက်ပြီးတော့တစ်ချိန်လုံးတစ်ခုံလေးနဲ့တွားနေတာရှိပါတော့အခုလိုစိတ်ကြီးဖြစ်တာ။ နောက်ရှုကအာယုလေးရဲ့မမြဲပုံလေးဆင်းရဲပုံလေးဒီသဘောတိုက်ပြီးဖြစ်ပုံလေးကြည့်လာတဲ့အခါအမြဲတာပြီးတော့မြဲတယ်ဆိုတဲ့အစွဲပြင်းသွားတာဆင်းရဲတာပြီးတော့ကောင်းစားချမ်းသာလို့ဆိုတဲ့အစွဲကြီးပြီးသွားတာအလိုတိုက်ဘာမှသူဖြစ်နိုင်တဲ့အတ္တမရှိဘူးသဘောတရားတက်တယ်ပဲလို့ကြည့်သွားတဲ့အခါမှာဒိဋ္ဌိဆိုတွေလောပြီးတော့ဘလို့သွားတဲ့အခါပိုးပြီးတော့တော့မှလောဘဒေါသကြီးကျင်းဆန့်ရှင်းတဲ့စိတ်အစဉ်တွေပေါ့လေ ဆက်ဆက်ပြီးတော့သွားနေပုံလေးကိုလေးကျုံပါလိမ့်မယ်အဲ့ဒါကတော့စိတ်ဟူသောအကြောင်းကြောင့်စိတ်အကျိုးတရားရှိဖို့ဒီလောက်ဆိုရင်လုံလောက်ပါပြီပြီးတော့ရုပ်ဟူသောအကြောင်းကြောင့်နံတရားဖြစ်ပုံကတော့အခုတရားရှိမှတ်တဲ့အခါဘဝပွင့်လေးကြီးဆရာများကညွှန်ကြားထားလို့မှတ်တယ်။နောက်အမှတ်ကလေးတွေက မိမ့်မိန်သွားတော့အာယဝစိတ်ကလိုက်မရှိဘူးစိတ်ကအပြည့်မရှိဘူးမရှိမှမသိဘူးပေါ့လေဟမ်အာယုတော့ရှိတယ်ရှိတာပဲဒါပေမဲ့စိတ်ကအာမပြည့်တော့မသိဘူးပေါ့တခါတခါနဲ့မှန်ရနေပြီးတော့ပင်သာလေးပြောက်သွားပင်သာလေးပြောက်သွားတော့ပိတိပင်ရဲလေးရှိတဲ့စိတ်ပိတိစိတ်ကိုဖြစ်ဖို့တခါဖောက်လာပြီးမှပြောက်သွားတယ်ဖောက်တိစိတ်ကိုဖြစ်ဖို့ ဒီတော့စိတ်ဟာအာယုရှိမှဖြစ်တာအာယုမရှိလို့ရှိရင်စိတ်မဖြစ်ဘူးဆိုတာပေါ့လေအကြောင်းရုပ်အာယုဟူသောအကြောင်းကြောင့်အကျိုးရှိတဲ့စိတ်ကလေးတွေပေါ့လေဒါမှဖြစ်ပုံလေးဒါလည်းပဲရုပ်ကလေးမှထင်ရှားတတ်ပါတယ်အတိတ်ကခန္ဓာဖြစ်တဲ့ရုပ်ဟူသောအကြောင်းကြောင့်အပွင့်တဖြစ်တဲ့ အတိစိတ်ကအကျိုးတရားတွေပေါ့လေရှိရပါဘာလဲဆိုကြပါစို့အခုခွန်ကြီးတို့ပြောတဲ့အတာနေယောဂီတွေနားထဲမှာစိုင်းအနေနဲ့ပေါ့လေဟာပြီးတော့တိုက်ခတ်ပေါ်တယ်ဒီကလေးကြားတယ်ဘာဖြစ်လို့ကြားတာလဲနားရှိလို့ကြားတာပေါ့အတိုင်းရှိလို့ကြားတာပေါ့အတိုင်းရှိရင်နားမရှိမကြားနိုင်နားရှိရင်လည်းအတံမလာရင်လည်းမကြားနိုင်ဒီတော့အခန္ဓာ နာနာရုပ်ပေါ်မှာပေါ့လေအတိုက်တက်ဖြစ်တဲ့အတန်ကလာပြီးတော့ထက်ကလေးတိုက်ခတ်ပေါ်ပြီဆိုလို့ရှိရင်ထက်ကလေးပေါ်ကြာတိတဲ့စိတ်ကြာတိတဲ့သဘောကြာခံစားတဲ့သဘောအကျိုးတရားတွေဖြစ်သွားတာသို့တူပဲမြင်တဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါသိတဲ့အခါလည်းပဲဒီလိုပါပဲအခန္ဓာအတိုက်တက်အပွင့်တက်ပေါ်လေအကြောင်းနဲ့အကျိုးနဲ့ပေါ်လေဆက်လွယ်ပြီးတော့သိရတာမျိုးဟာလည်းပဲရုပ်ဟူသောအကြောင်းကြောင့် နာအကျိုးတရားဖြစ်ပေါ်နေပါပဲဒါလည်းပဲကိုယ်တိုင်ကိုယ်ရအထုပ်ပြီးမှသိရတာပါဒီကြတိရခဏမှာခန္ဓာတိုက်တာအပွင့်တာဒါတွေစုံကြည့်လို့ရှိရင်အကျိုးတရားတော့ဖြစ်ရပါပဲအခန္ဓာဖြစ်တဲ့နာဘောမှာအတ္တတိုက်ခပေါ်လာပြီဆိုလို့ရှိရင်ကြားထဲမှာ အတ္တမလာနိုင်တော့အတားရှိမရှိဘူးဆိုတဲ့အဓိပ္ပာယ်လည်းရပါတယ်ရှင်းရှင်းပွင့်နေတာပါတိတ်ခလာတဲ့အတားရှိလည်းပဲစိတ်ကရောက်သွားတယ်မနစိကကလည်းရောက်သွားတယ်ဆိုရင်ဇာတိစိတ်လေးဖြစ်နေတာပဲအဲဒီတော့အကြောင်းပေါက်ဆိုညီရလည်းညီရလာလို့ရှိရင်မဟာဇမာကြီးယာနဲ့ထောင်နဲ့တောင်းနဲ့သိန်းနဲ့စားနဲ့ရှိတော့မကြစီရတော့လုပ်လို့မရပါဘူးမဟာဗမာရဲ့ဇမာရဲ့အရာမဟုတ်ပါဘူး အဲ့ဒီအကြောင်းချို့တယ်လို့ရှိရင်အကြောင်းတစ်ခုချို့တယ်လို့ရှိရင်မကြားဘူးမကြားတဲ့ဟာမဟာသမာကြီးရဲ့တကိုးတဲ့ကြားစီလို့လုပ်လို့မရပါဘူးသူ့အကြောင်းနဲ့သူ့အကျိုးနှင်းညွန်ပြီးတော့ဖြစ်နေတာဟုတ်လို့မဟာသမာနဲ့မဆိုင်ဘူးဟာကြီးရှင်နဲ့မဆိုင်ဘူးဆိုတာပေါ့လေပထမစာပေရသိရှိပြီးတော့လက်တွေ့ပြောလို့ကြိုးစားအထောက်ကြဖို့ရပါလေနောက်နေ့ကျမှရုပ်ဘူးတော့ကြောင်းရောက်ရုပ်သူရုပ်ကျိုးတရားဖြစ်ပုံလေး ရှင်းလင်းတင်ပြပါဦးမယ်